အခန်းကြီး21အငယ်1မှ8လေဝိသားအဆွေမျိုးတကြီးတို့သည်ယေဘရဟိအေလဆာနုံဤသားယောရှုဣဒေလအမျိုးတို့တွင်အဆွေအမျိုးတကြီးတို့ထံသို့ ချဉ်ကပ်၍အကျွန်ုပ်တို့နေစရာဘို့မြို့တို့ကို၎င်းတရိษံများတို့မြို့နယ်တို့ကို၎င်းပေးစီခြင်းဟာဒါဝရဖျားသည် မောရှိအားဖြင့်မှားထားတော်မူပြီဟု ခါနန်ပြည်ရှိလောမြို့၌ပြောဆိုကြလျင်ဣဒေလအမျိုးသားတို့သည်သာရဖျားမှားထားတော်မူသည့်အတိုင်းမိမိတို့အမွေခံရသောမြေတဲကမြို့နှင့်မြို့နယ်တို့ကိုပေးကြ၏စီရန်ပြု၍ကောဟန်အဆွေမျိုးတို့သည်အမွေခံရတွင်လေဝိသားယေဘရဟိအာယုန်ဤသားမြေတို့သည်စီရန်ပြုသောအဖြစ်ယူဒခရိုင်ရှိမောင်ခရိုင်ဗေယမင်ခရိုင်တဲက73မြို့ကိုရကြ၏ ကြွင်းသောကောဟသားတို့သည်ဧဖရိမ်ခရိုင်ဒန်ခရိုင်မနာရှေခရိုင်ဝက်ထဲကဆယ်မြို့ကိုရကြ၏ဂေရရှုံသားတို့သည်စီးဒံပြုသောအဖြစ်ဣဒကခရိုင်အာရှခရိုင်နာတရိခရိုင်ဘာရှံပြည်၌မနာရှေခရိုင်ဝက်ထဲက73မြို့ကိုရကြ၏မေရာရိသားတို့သည်အဆွေအမျိုးအလိုက်ရုဘင်ခရိုင်ဂတ်ခရိုင်ဇာဘူးလုံခရိုင်တဲက12မြို့ကိုရကြ၏ ထာဝရဘုရားသည်မောရှေအားဖြင့်မှာထားတော်မူသည်အတိုင်း၊ဣသရေလအမျိုးသားတို့သည်စာရေးတံပြု၍ထိုမြို့တို့ကိုမြို့နယ်နှင့်တကွလေဝိသားတို့အားပေးကြ၏။ယုဒအမျိုးသားခရိုင်၊ရှိမောင်အမျိုးသားခရိုင်ထဲကပေး၍လေဝိသားဖြစ်သောကောဟတ်အဆွေအမျိုး၊အာရုန်၏သားမြေးတို့သည်ပဌမစာရေးတံအားဖြင့်ရသော မြို့တို့၏အမည်များဟုမူကားယုဒခရိုင်တောင်ကြား၌ဟေဗြုန်မြို့တည်းဟုသောအာနကအဖအာဘနေသောမြို့ကိုမြို့နယ်နှင့်တကွပေးကြ၏တို့အတွင်မြို့နှင့်ဆိုင်သောလယ်များရွာများတို့ကိုရင်ဖုံနာဤသားကာလက်အားအပိုင်ပေးကြ၏လူအသက်ကိုတတ်မိသောသူမိခိုရာမြို့ဖြစ်စေခြင်းဟာဟေဗြုန်မြို့ကိုမြို့နယ်နှင့်တကွယေဘရဟိ အာယုန်၏သားမြေးတို့အားပေးကြ၏။ထိုမှတပါး၊လိဗနမြို့နှင့်မြို့နယ်၊ယတ္တိရမြို့နှင့်မြို့နယ်၊ဧရှတေမောမြို့နှင့်မြို့နယ်၊ဟောလုန်မြို့နှင့်မြို့နယ်၊ဒေဗိရမြို့နှင့်မြို့နယ်၊အာဣနမြို့နှင့်မြို့နယ်၊ယုတ္တမြို့နှင့်မြို့နယ်၊ဗက်ရှေမက်မြို့နှင့်မြို့နယ်တည်းဟူသောထိုခရိုင်နှစ်ခရိုင်ထဲကကိုးမြို့တို့ကို၎င်း၊ဗင်္ယာမိန်ခရိုင်ထဲကဂိဗောင်မြို့နှင့်မြို့နယ် ဂေဗမြို့နှင့်မြို့နယ်၊အာနသုတ်မြို့နှင့်မြို့နယ်၊အာလမုန်မြို့နှင့်မြို့နယ်တည်းဟူသောလေးမြို့တို့ကို၎င်းပေးကြ၏။အာရုန်၏သားမြေးယဇ်ပုရောဟိတ်တို့ရသောမြို့ပေါင်းကား၊မြို့နယ်ပါသောမြို့ဆယ်သုံးမြို့ရှိသတည်း။20 ကြွင်းသောကောဟတ်သားအဆွေအမျိုးဖြစ်သောလေဝိသားတို့သည်စာရေးတံပြု၍ဧဖရိမ်ခရိုင်ထဲကရသည်အတိုင်း၊လူအသက်ကိုသတ်မိသောသူမှီခိုရာမြို့ဖြစ်စေခြင်းငှါ၊ဧဖရိမ်တောင်ပေါ်မှာရှေခင်မြို့ကိုမြို့နယ်နှင့်တကွပေးကြ၏။ထိုမှတပါး၊ဂေဇာမြို့နှင့်မြို့နယ်၊ကိဗဇိမ်မြို့နှင့်မြို့နယ်၊ဗေသောရုန်မြို့နှင့်မြို့နယ်တည်းဟူသော လေးမြို့တို့ကို၎င်း၊ဒန်ခရိုင်ထဲကဧလတေကမြို့နှင့်မြို့နယ် ဂိဗသုန်မြို့နှင့်မြို့နယ်၊အာဇလုန်မြို့နှင့်မြို့နယ်၊ဂါသရိမ္မုန်မြို့နှင့်မြို့နယ်တည်းဟူသော လေးမြို့တို့ကို၎င်း၊မနာရှေခရိုင်ဝက်ထဲကတာနက်မြို့နှင့်မြို့နယ်၊ဂါသရိမ္မုန်မြို့နှင့်မြို့နယ်တည်းဟူသောနှစ်မြို့တို့ကို၎င်းပေးကြ၏။ကြွင်းသောကောဟတ်သားအဆွေအမျိုးတို့သည် ရသောမြို့နယ်နှင့်တကွမြို့ပေါင်းကားဆယ်မြို့တည်း။အာဇလုန်မြို့ လေဝိအဆွေမျိုးဂေရရှုံသားတို့အားလည်းမနာရှေခရိုင်ဝက်ထဲကလူသက်ကိုတတ်မိသောသူမိခိုယာမြို့ဘာရှံပြည်၌ဂောလံမြို့နှင့်မြို့နယ်ဘေရှတိရမြို့နှင့်မြို့နယ်ဒီဟုသောနှစ်မြို့တို့ကို၎င်းဤတခါခရိုင်တဲကဂိရှုံမြို့နှင့်မြို့နယ်ဒါပရီမြို့နှင့်မြို့နယ်ရာမုတ်မြို့နှင့်မြို့နယ်အင်ဂင်ရံမြို့နှင့်မြို့နယ်ဒီဟုသောလေးမြို့တို့ကို၎င်း အာရှာခရိုင်တဲကမိရှလမြို့နှင့်မြို့နယ်အာဘရုမြို့နှင့်မြို့နယ်ဟေလကတ်မြို့နှင့်မြို့နယ်ယေဟောဘမြို့နှင့်မြို့နယ်ဒီဟုသော လေးမြို့တို့ကို၎င်း၊နာတလိခရိုင်တဲကလူအသက်ကိုတတ်မိသောသူ မိခိုယာမြို့ဂါလိလဲပြည်၌ဂါဒေရှမြို့နှင့်မြို့နယ်ဟာမုန်ဒေမြို့နှင့်မြို့နယ်ကာဒံမြို့နှင့်မြို့နယ်ဒီဟုသော သုံးမြို့တို့ကို၎င်းပေးကြ၏ဂေရရှုံသားတို့သည်အဆွေမျိုးလက်ရသော မြို့နယ်နှင့်တကွမြို့ပေါင်းကား30မြို့တည်းအငယ်34မှ45ကျွင်းသောလေဝိသားမေရာရိအဆွေအမျိုးတို့အားဇာဘူးလုံခိုင်တဲကယောကနန်မြို့နှင့်မြို့နယ်ကာတက်မြို့နှင့်မြို့နယ်ဒီမနတ်မြို့နှင့်မြို့နယ်နဟလာလမြို့နှင့်မြို့နယ်ဒီဟုသောလေးမြို့တို့ကို၎င်းရူဘင်ခိုင်တဲကလူအသက်ကို သတ်မိသောသူမှီခိုရာမြို့တော၌ဗေဇာမြို့နှင့်မြို့နယ်ယဟာဇာမြို့နှင့်မြို့နယ်ကေဒမုတ်မြို့နှင့်မြို့နယ်မေဖတ်မြို့နှင့်မြို့နယ်ဒီဟုသော လေးမြို့တို့ကို၎င်းဂတ်ခရိုင်တဲကလူအသက်ကိုတတ်မိသောသူမှီခိုရာမြို့ဂိလပြည်၌ရာမုတ်မြို့နှင့်မြို့နယ်မဟာနေမြို့နှင့်မြို့နယ်ဟေရှဘုန်မြို့နှင့်မြို့နယ်ယာဇံမြို့နှင့်မြို့နယ်ဒီဟုသော လေးမြို့တို့ကို၎င်းပေးချ၏ ကြွင်းသောလေဝိအဆွေအမျိုးမေရရှိသားတို့သည်စီးဒံပြု၍အဆွေအမျိုးအလိုက်ရသောမြို့နယ်နှင့်တကွမြို့ပေါင်းကား12မြို့သည်ဣဒေလအမျိုးသားနေရာနိုင်ငံအဝင်လေဝိသားနေသောမြို့ပေါင်းကားမြို့နယ်နှင့်တကွ48မြို့သည်ထိုမြို့ရှိသမျှတို့သည်ပတ်ဝန်းကျင်နယ်နှင့်ပြည့်စုံလျက်ရှိသည်။သာရဘုရားကလည်းငါပေးမည်ဟု ဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်ရှိသမျှကိုဣသရေလအမျိုးသားတို့အားပေးတော်မူသဖြင့်၊သူတို့သည်သိမ်းယူ၍နေရာကျကြ၏။ဘိုးဘေးတို့အားကျိန်ဆိုတော်မူသမျှအတိုင်း၊ပတ်ဝန်းကျင်အရပ်တို့၌ငြိမ်ဝပ်ရာအခွင့်ကို ပေးတော်မူသဖြင့်၊သူတို့ရှေ့မှာအဘယ်ရန်သူမျှမရပ်နိုင်။ရန်သူအပေါင်းတို့ကို သူတို့လက်သို့အပ်တော်မူ၏။ထာဝရဘုရားသည်ဣသရေလအမျိုးအဘို့မိန့်တော်မူသောကောင်းကျိုး တစုံတပါးမျှမလျော့ရှိသမျှတို့သည်ပြည့်စုံကြ၏